ခန်းကြီး44အငယ်1မှ8ယခုမူကားငါကြုံရာကုတ်ငါရွေးကောက်တော်သူဣတရေလနားထောင်လောတင့်ကိုဖန်ဆင်းတော်မူသောဖျားဖွာစကပင်တင့်ကိုပြုပြင်၍နောင်၌လည်းမဆလက်တန်သောသာရဖျားမိန်တော်မူသည်ကငါကြုံရာကုတ်ငါရွေးကောက်တော်သူယေရှုယုံမစိုးရိမ်နှင့်အကြောင်းမူကားရေငတ်တော်သူအပေါ်မှာရေကိုငါသွန်းလောင်း၍ တွေးချောက်သောမြေကိုရေလွှမ်းမိုးစေမည်။တင်းဤအမျိုးအပေါ်မှာငါဝိညာဉ်ကို၎င်း၊တင်းဤအနွယ်ပေါ်မှာငါကောင်းချီးမင်္ဂလာကို၎င်းငါသွန်းလောင်းမည်။သူတို့သည်လည်းရေမောင်းအနမ်းမှာမိုးမခပင်ကဲ့သို့ မြက်ပင်တဲတွင်ပေါက်ကြလိမ့်မည်။တယောက်ကငါသည်သာရဖျား၏လူဖြစ်သည်ဟု ဆိုလိမ့်မည်။တယောက်သည်လည်းယာကုပ်အမည်ဖြင့်ကိုကိုကိုမှဲ့လိမ့်မည်။ တယောက်သည်လည်းထာဝရဘုရား၏လူဟု၍မိမိလက်တွင် စာထိုးလျက်ဣဒေလအမိတစ်ဖြင့်ကိုကိုကိုမှဲ့လိမ့်မည်ဣဒေလအမျိုး၏ရှင်မြင်ထာဝရဘုရားဣဒေလအမျိုးကိုရွေးနှုတ်သော ကောင်းကင်ဘုရားအရှင်ထာဝရဘုရားမိန်တော်မူသည်ကားငါသည်အူးဆုံးသောသူ နောက်ဆုံးသောသူဖြစ်၏ငါမှတပါအခြားသောဘုရားသခင်မရှိရှေးလူမျိုးကိုငါခန့်ထားသည်မှဆ၍ ငါကဲ့သို့အဘယ်သူသည်ဤအမှုတို့ကိုငါအဖို့ခေါ်၍ထုတ်ဖော်စီရင်နိုင်မည်နီဖြစ်ဆဲသောအမှုနှင့်ဖြစ်လက်တန်သော အမှုတို့ကို သူတို့အားဖော်ပြကြစေမစိုးရိမ်ကြနှင့် မကြောက်ကြနှင့် အထက်ကငါဟောပြောပြတတ်သည်မဟုတ်လောတင်တို့သည်ငါ၏တက်သည်ဖြစ်ကြ၏ငါမတပါအခြားသောဘုရားသခင် ရှိသလိုငါမတပါအခြားသောမူလအမည်မရှိ တစုံတူကိုမျှငါမတီးအငယ်ကိုမ7ရုတ်တုစင်တုကိုလှုပ်တော်သူ အပေါင်းတို့သည် အချီးနှီးတက်တဲ့ဖြစ်ကြ၏သူတို့နှမျိုးသော အရာတို့သည်အကျိုးကိုမပေးနိုင်ကြငါတို့သည်မမြင်တတ်နားမလည်တတ်ဟုရှက်เสียအကြောင်းကို ကိုယ်တိုင်တက်တည်ခံကြ၏ဖျားကိုလှုပ်တော်သူအကျိုးမပေးနိုင်သော ရုတ်တုစင်တုကိုတွန်းတော်သူကအဘယ်သူနည်း ထိုသူ၏အပေါင်းဖော်ရှိသမျှတို့သည် ရှက်ကြလိမ့်မည်လုတ်သောသူတို့သည်လူတက်တက်ဖြစ်ကြ၏ရှိသမျှတို့သည်စုဝေး၍ထကြစေတပြိုင်နက်ထိတ်လန့်ရှက်ကြောက်ကြလိမ့်မည်အငယ်၁၂မှ20ပပေသမားသည်ပစိန်ကိုလှုပ်ခြင်းကမိခဲ၌ဖုတ်၍လက်ယုံအားထုတ်လျက်တန်သူနှင့်ထုတတ်၏အကယ်၍ မွတ်သိပ်သောအခါအားလျော့တတ်၏။ရေမသောက်ရသောအခါမောတတ်၏။လက်သမားသည်မြင်းချလျက်ဆူးနှင့်မှတ်သား၍လက်သမားတန်ဆာနှင့်လုပ်ပြီးလျှင်၊အိမ်၌နေစေခြင်းငှါကွန်ပါနှင့်ရေးသား၍၊လူအသရေပါအောင် လူပုံသဏ္ဌာန်နှင့်အညီထုလုပ်တတ်၏။ကိုယ်အဘို့အလိုငှါအာရဇ်ပင်တို့ကိုခုတ်၍၊ကုပရုပျင်သပိတ်ပင်တို့ကိုရွေးယူသဖြင့် တောပင်အမျိုးမျိုးတို့ကိုစီးပူးတတ်၏။အာရင်ပင်ကိုစိုက်၍မိုးရီလဲမွေးတတ်၏။လူသုံးရန်ထင်းဖြစ်၏။လူလဲယူ၍မီးလှုံတတ်၏။တဖန်မီးမွေး၍မုံကိုပေါင်းတတ်၏။တဖန်ဖျားကိုလှုပ်၍ကိုးကွယ်တတ်၏။ရုတ်တုကိုထုလုပ်၍ရုတ်တုရှိမှ ပြတ်ဝတ်တတ်၏။ထိုတစ်သားတစ်ပိုင်းနှင့် မီးမွေးတတ်၏ တပိုင်းနှင့်အမဲသားကို ချက်၍စားတတ်၏ဖုတ်ကင်ပြီးမှဝါစွာစားတတ်၏တဖန်မီးလှုံ၍အဲငါနွေးပြီးမိကိုတွေ့ပြီဟု ဆိုတတ်၏ကြံသော အပိုင်းကိုလည်းယူ၍ရုတ်ထုတည်းဟုသောဖျားကို လုတ်တတ်၏ထိုရုတ်ထုရှိမှ ပြတ်ဝတ်၍ကိုးကွယ်တတ်၏ကိုယ်တော်သည်အကျွန်ုပ်၏ဖျားဖြစ်တော်မူ၏ အကျွန်ုပ်ကိုကယ်တင်တော်မူပါဟု၍ဆုတောင်းတတ်၏ထိုသို့သောသူသည်ပညာမရှိဉာဏ်မရှိ မမြင်နိုင်အောင် မျက်စိကို၎င်းနားမလည်နိုင်အောင် စိတ်နှလုံးကို၎င်းပိတ်၏ငါသည်တပိုင်းနှင့်မိမွေးပြီးမုံကိုလည်းထိုမိခဲပေါ်မှဖုတ်လေပြီးအမဲသားကိုလည်းကင်၍စားလေပြီးကျွင်းသောအပိုင်းကိုဆက်ဆုပ်ယွန်ရှာပွေဖြစ်စေရမည်လော တစ်သားရှိမှငါပြက်ဝရမည်လောဟုစိတ်နှလုံးထဲမှာအောက်မေ့ဆင်ခြင်နိုင်သောဉာဏ်ပညာအလင်းမရှိပါတကားသူသည်မိဖို့ပြာကို ကျက်စားတတ်၏မိုက်သောစိတ်နှင့်လန်လွဲပြီးထိုကြောင့်ကိုဝိညာဉ်ကို ကိုမချွတ်နိုင်မိမိလက်ရလက်၌မိစ္ဆာဒိဋ္ဌိပါသလိုဟု မအောင်မေ့နိုင်ပါတကားအငယ်27မှ28 ။အိုယာကုပ်အမျိုး၊ဤအရာတို့ကိုဆင်ခြင်လော့။အိုဣသရေလအမျိုး၊သင်သည်ငါ့ကျွန်ဖြစ်၏။သင့်ကိုငါဖန်ဆင်းသည်ဖြစ်၍၊သင်သည်ငါ့ကျွန်ဖြစ်၏။အိုဣသရေလအမျိုး၊သင့်ကိုငါမမေ့မလျော့။သင်၏ဒုစရိုက်တို့ကိုတိမ်တိုက်ခဲ့သော်၎င်း၊သင်၏အပြစ်တို့ကိုတိမ်နွှာကဲ့သို့၎င်းငါချေပြီ။ငါ့ထံသို့ပြန်လာလော့။သင့်ကိုငါရွေးနှုတ်ပြီ။အိုမိုဃ်းကောင်းကင်တို့၊ တည်ခြင်းဆိုကြလော့ထာဝရဘုရားပြုတော်မူပြီးမြေကြီးအောက်အရတ်တို့ကြွေးကြော်ကြလော့တောင်များတောနှင့်တကွတစ်ပင်များတို့ကျူးအေးသောအတန်ကို ပေးကြလော့ဒါဝရဖျားသည်ယာကုပ်ကို ရွေးနှုတ်တော်မူပြီးဤဒေလာအားဖြင့်ဘုံထင်ရှားတော်မူပြီးတင့်ကိုရွေးနှုတ်တော်မူ၍ဖွာဆကပင်တင့်ကို ပြုပြင်တော်မူသောဒါဝရဖျားမိန်တော်မူသည်ကား မိုးကောင်းကင်ကိုငါတပါးတီးကြက်လျက်မြေကြီးကို အဖော်မရှိဘဲခင်းလျက်ခတ်သိမ်းသောအရာတို့ကိုဖန်ဆင်းသောသာရဖျားဖြစ်၏ငါသည်မိစ္ဆာဆရာတို့၏ပုပ္ပနမိတ်များကိုပယ်ဖြောက်တတ်၏ဘေဒင်သမားတို့ကိုယူသွတ်စေတတ်၏ပညာရှိတို့ကိုလှန်၍သူတို့၏ပညာကို မိုက်စေတတ်၏ ငါသည်ငါကျွန်၏စကားကိုတီးစေ၍ငါတမန်တို့ဟောပြောသည့်အတိုင်းပြုတတ်၏ယေရုရှလင်မြို့ကိုတင်းသည် လူနေရာဖြစ်လိမ့်မည်ဟု၍၎င်းယူဒမြို့တို့ကိုတင်တို့သည်တီဆောက်လျက်ရှိကြလိမ့်မည်ပြိုပြက်ရာများကိုငါပြုပြင်မည်ဟု၍၎င်းဆို၏ပင်လယ်ကိုလည်းရေကုန်စေတင်း၏မြစ်အပေါင်းကိုငါခန်းချုပ်စေမည်ဟု၍၎င်း ကုရုမင်းကိုလည်းတင်းသည်ငါတိုးရင်းဖြစ်၏ငါအလိုရှိသမျှကိုပြည့်စုံစေလျက်ယေရုရှလင်မြို့တည်ဆောက်စေဗိမာန်တော်တိုက်မြင့်ကြစေဟုစီရင်လိမ့်မည်ဟု၍၎င်းငါဆို၏